အခန်းကြီး9အငယ်1မှ30ရှင်မြင်းအမိန်တော်တိုင်းစီရင်ရသောအချိန်ဤ၍ယူရန်မျိုးဤရန်သူတို့ကငါတို့နိုင်မည်ဟု မျှော်လင့်သောနေ့အမှုပြောင်းလဲ၍ယူရသူတို့သည် မနာလိုသောသူတို့ကို နိုင်သောနေ့ရည်ဟုသောအာဒံမီသောဒွါဒသမလ33ရက်နေ့တွင် ရှင်မြင်းအာရွှေရုဤနိုင်ငံတော်အပြည်ပြည်အမျိုးမျိုး၌နေသောယူရသူတို့သည် ညှင်းဆဲလိုသောသူတို့ကို စီးတားခြင်းငှာစုဝေးကြ၏ပြည်သူပြည်သားအပေါင်းတို့သည်ကြောက်ရွံ့သောကြောင့်အဘယ်သူမျှယံမပြုတ်ဝံ့ဘဲနေကြ၏အပြည်ပြည်ကိုအုပ်ဆိုးသော မင်းကိုစားတော်မင်းမြို့ဝန်မင်းအမှုတော်ဆောင်အရာရှိ အပေါင်းတို့သည် မော်ဒကဲကိုကြောက်ရွံ့သောကြောင့်ယူဒသူတို့ကိုမဆကြ၏အကြောင်းမူကားမော်ဒကဲသည်နန်းတော်တွင် ဘုံကြီးလျက်အတိုင်းတိုင်းအပြည်ပြည်၌တည်င်းပြန့်နှံ့၍တနေ့ထက်တနေ့ကြီးမြင့်ရာသို့ရောက်သည် ထိုနေ့တွင်ယူဒလူတို့သည်ယန္တုအပေါင်းတို့ကိုဓာနှင့်လှုပ်ကြံတပ်ဖြတ်ဖြစ်စည်း၍မနာလိုသောသူတို့၌ပြုရှင်သမျှပြုကြ၏ရှုရှံမြို့တော်၌လူ900တို့ကိုလှုပ်ကြံတပ်ဖြတ်ကြ၏ယူဒအမျိုး၏ယန္တုဟာမေဒါတပ ဖြစ်သောဟာမန်ဤသားတကြိတ်ဒီဟုသောပါရှန္ဒတဒါလဖုံအာတပါတပောရတအာဒလိအာရိဒတပါမရှာတအယိတဲအရိဒဲဝါစီစာတတို့ကိုလည်းတတ်ကြ၏တို့ရတွင် သူတို့ဥစ္စာကို မသိမ့်မြူဘဲနေကြ၏အငယ်၁၁မှ၁၉ထိုနေ့၌ရှုရှံမြို့တော်တွင်တည်သောသူစီရင်ကို ရှင်မင်းရှိတော်မှာပြကြ၏ရှင်မင်းသည်မိဖုရားဧသထာကိုခေါ်၍ယူရသူတို့သည် ရှုရှံမြို့တော်၌ဟာမန်သားတကြိမ်နှင့်တကွလူ900တို့ကိုလှုပ်ကြံတပ်ဖြတ်ကြပြီးနိုင်ငံတော်တွင် အခြားသောအပြည်ပြည်တို့၌အဘယ်သို့ပြုကြပြီနည်းတင်းသည်အဘယ်အလိုရှိသေးသနည်းအလိုရှိသည့်အတိုင်းငါပြုမည်အဘယ်စုကို တောင်းကျင်သေးသည်။တောင်းသမျှကိုငါပေးမည်ဟု မိန်တော်မူလျင်ဧတထာကအရှင်မင်းကြီးအလိုတော်ရှိလျင်ရှုရှံမြို့၌ရှိသောယူဒလူတို့သည်ယနေ့အမိန်တော်အတိုင်းနက်ဖြန်နေ၌လည်းပြုအပ်မည်အကြောင်းဟာမန်တာတချိတ်ကိုလည်းလဲဆွဲချတိုင်၌ဆွဲထားမည်အကြောင်းအမိန်ရှိတော်မူပါဟုလျှောက်သည့်တိုင်ရှင်မြင်းမိန်တော်မူ၍ရှုရှံနန်းတော်၌အမိန်တော်ကိုထုတ်ပြီးမှ ဟာမန်သားတကြိတ်ကိုဆွဲထားကြ၏ရှုရှံမြို့၌ရှိသောယူရလူတို့သည်လည်းအာဒါလ14ရက်နေ့တွင်စုဝေး၍ရှုရှံမြို့သား300တို့ကိုတတ်ကြ၏တို့ရတွင်သူတို့ဥစ္စာကိုမသိမ့်မယူဘဲနေကြ၏နိုင်ငံတော်အတိုင်းတိုင်းအပြည်ပြည်၌ရှိသောယူဒလူအခြားတို့သည်အာဒါလ13ရက်နေ့တွင်မိမိတို့အသက်ကိုစောင့်လျက်ရန်သူလက်သို့မရောက်ဘဲချမ်းသာရမည်အကြောင်း စုဝေး၍ရန်သူ9500တို့ကိုတတ်ကြ၏တို့ရတွင် သူတို့ဥစ္စာကိုမသိမ်းမြူဘဲနေကြ၏ထိုလ14ရက်နေ့တွင်ညင်ဝတ်စွာနေ၍ပွဲခံရနေ့ပျော်မွေ့ရနေ့ဖြစ်စေခြင်းဟံစောင့်ရှောက်ကြ၏ရှုရှံမြို့၌ရှိသောယူရလူများမူကား13ရက်နေ့နှင့်14ရက်နေ့တွင်စုဝေးကြ၏15ရက်မြောက်သောအခါညင်ဝတ်စွာနေ၍ ပွဲခံရာနေ့ပျော်မွေ့ရာနေ့ဖြစ်စေခြင်းငှာစောင့်ရှောက်ကြ၏မြို့ရိုးမရှိသောရွာတို့၌နေသောယူဒလူတို့သည်လည်းအာဒါလ14ရက်နေ့ကိုပျော်မွေ့စွာ ပွဲခံရာနေ့မင်္ဂလာနေ့တယောက်ကိုတယောက် လက်ဆောင်ပေးလျက်ရာနေ့ဖြစ်စေကြ၏အငယ်20မှ32တပံမော်ရဂဲသည်ဤအမှုအရာတို့ကိုရေးထား၏ ယုဒလူတို့သည်ရန်သူလက်မှလွတ်၍ချမ်းသာရသောနေ့၊သူတို့ဝမ်းနည်းခြင်းနှင့်မြည်တမ်းခြင်းပျောက်၍ဝမ်းမြောက်ခြင်းနှင့်ပျော်မွေ့ခြင်းသို့ရောက်သောလတည်းဟူသောအာဒါလတဆယ်လေးရက်နှင့်တဆယ်ငါးရက်နေ့တို့ကို နှစ်တိုင်းစောင့်၍ပွဲခံရာနေ့၊ပျော်မွေ့ရာနေ့၊တယောက်ကိုတယောက်လက်ဆောင်ပေးလိုက်၍၊ဆင်းရဲသောသူတို့အားစွန့်ကြဲရာနေ့ဖြစ်စေသော ထုံးစံကိုစီရင်ခြင်းငှါ ရှင်မြင်းအာရွှေရုနိုင်ငံတော်အပြည်ပြည်၌အနီးအဝေးရှိသောယူဒလူအပေါင်းတို့နေရာသို့မှာစာကို ပေးလိုက်လေ၏ယူဒလူတို့သည်လည်းပြုဆရှိ၍မော်ဒကဲမှာလိုက်သည့်အတိုင်းအမြဲပြုပါမည်ဟုဝန်ခံကြ၏ယူဒလူအပေါင်းတို့သည်ရန်သူဖြစ်သောအာခတ်အမျိုး ဟမေတာတာဟာမန်ဒီယူဒမျိုးကိုဖျက်ဆီးမိအကြံရှိ၍ဖျက်ဆီးပယ်ရှင်းခြင်းငှာ ပုရစေဒံချသောကြောင့်၎င်းဧတထာသည်ရှင်မြင်းထံတော်သို့ဝင်၍ယူဒသူတို့တစ်ဖက်၌ဟာမန်ကြံစီသောအာရမအကြံကိုသူ၏ခေါင်းပေါ်သို့ပြန်ရောက်စေမိအကြောင်းသူနှင့်သူ၏သားတို့ကိုလည်းလဲဆွဲချတိုင်၌ဆွဲထားစေမိအကြောင်းအမိန်တော်စာကို ပေးတော်မူသည်ဖြစ်၍၎င်းပုရဟုသောစကားကိုအဆွဲပြုသည်ဖြင့်ထိုနေ့ကိုပုရနေ့ဟု၍ခေါ်ဝေါ်ကြ၏ ထိုအမိန်တော်စာချက်နှင့်ကိုယ်တိုင်တွေ့မြင်သောအမှုကိုထောက်လျက်ယုဒလူတို့သည်ကိုယ်တိုင်မှစ၍သားမြေး၊ဘာသာဝင်သူအပေါင်းတို့နှင့်တကွမော်ဒကဲမှာစာ၌စီရင်ထုံးဖွဲ့သည်အတိုင်း၊ထိုနေ့နှစ်ရက်ကို နှစ်တိုင်းအစဉ်မပြတ်စောင့်မည်အကြောင်း၊ထိုပုရနေ့တို့သည်ယုဒအမျိုး၌မပျောက်၊သားစဉ်မြေးဆက်တို့သည်မမေ့မလျော့၊အပြည်ပြည်အမြို့မြို့၌နေသောအဆွေအမျိုးအသီးအသီး အစဉ်အဆက်တို့သည် အောက်မေ့ဆောင်းရှောက်မည်အကြောင်းဝန်ခံကြ၏ထိုအခါအပိဟဲလသမီးမိဖုရားအေတထာနှင့်ယူရအမျိုး မော်ဒကဲတို့သည်ပုရနေတို့ကိုမြဲမြံစွာတည်စေခြင်းဟံကြက်တီးစွာအာဏာထား၍မှားစာကိုတဖန်ရေးထားကြ၏ယူရမျိုးသားမော်ဒကဲနှင့်မိဖုရားအေတထာမှားထား၍ယူရလူတို့သည် ကိုအဖို့နှင့်သားစဉ်မြေဆက်ဖို့စီရင်သည့်အတိုင်း ချင်းချက်သောအချိန်၌အစာရှောင်ခြင်းဆူတောင်းခြင်းနှင့်တကွပုရနေတို့ကိုအမြဲစောင့်စေခြင်းဟာအာရွှေရုနိုင်ငံတော်တွင်တိုင်းပြည်129ပြည်၌ရှိသောယူရလူအပေါင်းတို့နေရာသို့ငြိမ်သက်စေသောတစ္ဆာစကားနှင့်ထိုမှာစာကိုမော်ဒဂဲပေးလိုက်လေ၏ဧတထာစီရင်သောအပြင်ပုရနေတို့ကိုစောင့်ရထုံးစံသည်အမြဲတည်၍ဤစာ၌ 意大利取得第一。